အခန်းကြီးနှစ်အငယ်1မှ9ထာဝရဘုရား၏တမန်တော်သည်ဂိလဂါလမြို့မှဘောခိမ်မြို့သို့လာ၍တင်တို့ဘိုးဘေးတို့အားငါချိန်ဆိုသောပြည်သို့အေဂုတိပြည်မှတင်တို့ကိုငါဆောင်ခဲ့ပြီတင်တို့နှင့်ငါဖွဲ့သော ပရိညင်ကိုငါမဖြက်အစဉ်အမြဲဆောင်မည်တင်တို့သည်ဤပြည်သားတို့နှင့် မိတ္တဟာယမဖွဲ့ရသူတို့ရစ်ပလင်တို့ကို လဲချရမည်ဟုငါဆိုတော်လဲသင်တို့သည်ငါစကားကို နားမထောင်ကြအဘယ်ကြောင့်ဤသို့ပြုကြသနည်းတဖန်ငါဆိုသည်ကားဤပြည်သားတို့ကို သင်တို့ရှေ့မှငါမနှင်ထုတ်သူတို့သည် သင်တို့တစ်ဖက်၌မုတ်ဆိုးလုပ်လျက်သူတို့ဖျားတို့သည်လည်းသင်တို့၌ကြော့ခွင်းဖြစ်ကြလိမ့်မည်ဟု မိန်တော်မူ၏သာဝရဖျား၏တမန်တော်သည်ဣဒရေလအမျိုးသားအပေါင်းတို့အားဤသို့မိန်တော်မူသောအခါ လူများတို့သည်အသံကိုလွှင့်၍ငိုကြွေးကြ၏။ထိုအရပ်ကိုဘောခိမ်အမည်ဖြင့်မှည့်၍ထာဝရဘုရားအားယဇ်ပူဇော်ကြ၏။6အထက်ကယောရှုသည် လူများတို့ကို လွှတ်လိုက်သောအခါ၊ဣသရေလအမျိုးသားတို့သည်အသီးအသီးမိမိတို့ အမွေခံရာမြေကို သိမ်းယူခြင်းငှါသွားကြ၏။ယောရှုလက်ထက်ကာလပတ်လုံး ဣသရေလအမျိုးသားတို့သည်ထာဝရဘုရားကိုဝတ်ပြုကြ၏။ထာဝရဘုရားသည်ဣသရေလအမျိုးအဘို့ပြုတော်မူသော အမှုကြီးအလုံးစုံတို့ကို သိမြင်၍ယောရှုမရှိသောနောက်၊အသက်ရှင်သေးသော အသက်ကြီးသူတို့လက်ထက်၌လည်းထာဝရဘုရားကိုဝတ်ပြုကြ၏။ထာဝရဘုရား၏ကျွန်နုန်၏သားယောရှုသည် အသက်တရာတဆယ်ရှိသောအနိစ္စရောက်လေ၏။ဧဖရိမ်တောင်ပေါ်၊ဂါရှကုန်းမြောက် မှရှိသော သူ၏အမွေခံရာတိမနတောရမြို့နယ်မြေ၌တင်းကြိုကြ၏ယောရှုလက်ထက်ကာလ၌ဖြစ်သောသူအပေါင်းတို့သည်လည်းဘိုးဘေးတို့စုဝေးရာသို့ရောက်ကြ၏ဒါဝရဖျားကို၎င်းဣသရေလအမျိုးဖို့ပြုတော်မူသောအမှုတို့ကို၎င်းမတိသော နောင်ကာလအမျိုးသားတို့သည် ပေါ်လာကြ၏ထိုကာလခါဣသရေလအမျိုးသားတို့သည် ဟာရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ဘာလဘုရားတို့ကိုဝတ်ပြုကြ၏အငယ်၁၂မှ၁၈အေဂုတုပြည်မှ သူတို့ကိုဆောင်ခဲ့တော်မူသောဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားကိုစွန့်၍ပတ်ဝန်းကျင်၌ရှိသော လူမျိုးတို့၏ဘုရားတပါးတို့နောက်သို့လိုက်လျက်ဥညွတ်သဖြင့်ထာဝရဘုရား အမျက်တော်ကို ထွက်စေကြ၏ထာဝရဘုရားကိုစွန့်၍ ဘာလဖျားအာရှတရက်ဖျားတို့ကိုဝတ်ပြုကြသောကြောင့်သာရဖျားသည်ဣဒရေလအမျိုး၌ပြင်းစွာအမျက်ထွက်လျက်လူယူသောသူတို့လက်သို့အပ်၍ပဝန်းကျင်သောရန်သူတို့၌ရောင်းတော်မူသည်ဖြင့်ရန်သူတို့ရှေ့မှသူတို့သည်တဖန်မရနိုင်ကြသူတို့သည်ထွက်သွားလေရာရာ၌သာရဖျား မိမ့်မွဲ့ကျိန်ဆိုတော်မူသည့်အတိုင်း လက်တော်အစည်းအတားနှင့်တွေ့၍အလွန်ဆင်းရဲခြင်းသို့ရောက်ကြ၏တို့ရတွင် လူယူသော သူတို့လက်မှကယ်လွတ်သောတရားသူကြီးတို့ကိုသာဝရဖျားပေါ်ထွန်းစေတော်မူ၏ထိုတရား သူကြီးတို့ စကားကိုလည်းသူတို့သည်နားမထောင်အခြားတစ်ပါးသောဖျားတို့နှင့်မှားယွင်း၍ဥညွတ်ကြ၏ဘိုးဘေးတို့သည်သာဝရဖျား၏ပြည့်ညတ်တော်တို့ကိုကျင့်၍လိုက်သောလမ်းမှ သူတို့သည်အလျင်အမြန်လွှဲသွားသဖြင့်ဘိုးဘေးကျင့်သည်အတိုင်းမကျင့်ထာဝရဘုရားသည်တရားသူကြီးကိုပေါ်ထွန်းစေသောအခါသူနှင့်အတူရှိ၍သူ့လက်ထက်ပတ်လုံးဣသရေလလူတို့ကိုရန်သူ၏လက်မှကယ်လွှတ်တော်မူ၏အကြောင်းမူကားသူတို့သည်နှောက်ယှက်ညှင်းဆဲခြင်းကိုခံရ၍မြည်တမ်းကြသောအခါထာဝရဘုရားသည်နောင်တရတော်မူ၏ အငယ်၁၉မှ23တရားသူကြီးတည်သောနောက် သူတို့သည် တဖန်ဘိုးဘေးထက်သာ၍သိုးသဖြင့်အခြားတစ်ပါးသောဖျားတို့နောက်သို့လိုက်လျက်ဝုပြု၍ဥညွတ်ကြ၏မိမိတို့အကျင့်တလေနှင့်ကြမ်းတမ်းသောလမ်းကိုမစွန့်မပယ်ကြ။ဒါဝရဖျားသည်ဣဒရေလအမျိုး၌ပြင်းစွာအမျက်ထွက်လျက်ဤလူတို့သည်ငါစကားကိုနားမထောင်သူတို့ဘိုးဘေးတို့နှင့်ငါဖွဲ့သောပရိညင်ကိုဖျက်သောကြောင့် ယောရှုသေသောနောက်ကြံကျွေးရစ်သောလူမျိုးတစုံတစ်မျိုးကို သူတို့ရှေ့မှနောက်တဖန်ငာမနှင်ထိုးသူတို့ဘိုးဘေးတို့သည်သာရဖျားဤလမ်းတော်သို့လိုက်ခြင်းဟာဆောင်းလျှောက်တကယ်သို့ သူတို့သည် ဆောင်းလျှောက်မည်လောမဆောင်းလျှောက်လောဟုကြံသေးသောလူမျိုးအဖျင်ဤဒေလအမျိုးကိုငါစုံစမ်းမည်ဟု မိန့်တော်မူသည်နှင့်အညီထိုလူမျိုးကိုယောရှုလက်၌မအပ် အလျင်အမြန်မနှင်ထုတ်ဘဲနေတော်မူ၏။